ပဲကူတိုင်ပဲကူမြို့နယ်ဆေမိုင်ကုန်းပဏိတာရမတောစခန်းရိပ်သာ၌အကျဉ်60မြောက်ရွှေကျင်နိကာယမဟာဗောဓိဂိုင်းလုံးဆိုင်ရာဝိနည်းစာပြန်ပွဲအတွက်တရားဟောဖို့ကျေးဇူးတော်ရှင်ပဏိတာရမရွှေတောင်ကုန်းသာသနာ့ဤသာဆရာတော်ဘုရားကြီးက တာဝန်ပေးလို့တရားဟောဖို့အလဲကျပါတယ်ဒီကနေ့ကတော့1368ခုတဘူရွဲလာဇန်9ရက်အင်္ဂလိပ်လို2006ခု2လ4ရက်စနေနေ့တပည့်တော်ကတော့တရားဟောတဲ့အလေးအကျင့်အလွန်နေပါတယ်အလွန်နေတဲ့အလျောက်ပဲဟောဖို့လည်း စိတ်ထဲမှာဝန်လေးပါတယ်ဆရာသမားရဲ့အမိတ်ဆရာသမားပေးတဲ့အဲတာဝန်ကိုဆောင်ရွက်လိုတဲ့ဆန္ဒအရသာတတ်နိုင်သမျှကြိုးစားပြီးတော့ကိုသိသမျှမှတ်မိသမျှလေးတွေပြောပြသွားပါမယ်အခုအချိန်60မြောက်ဝင်းကြီးစာပြန်ပွဲကြီးကတော့ပြီးသွားပါပြီ ဒီဝိနည်းစာပြန်ပွဲကြီးဖြစ်မြအောင်ဆောင်ရွက်ကြတဲ့အခါမှာကျေးဇူးတော်ရှင်ဗန္ဒီဒါရမရွှေတောင်ကုန်းသာသနာ့ဤသာဆရာတော်ဖျားကြီးရောဗန္ဒီဒါရမရွှေတောင်ကုန်းသာသနာ့ဤသာမှာတောင်ဆောင်ရွက်နေကြတဲ့နာယကဆရာတော်တွေဝန်ဆောင်ဆရာတော်တွေဝိယဝဆဒကာဒကမတွေအဲပြည်ပင်းပြည်ပအလူရှင်တွေအားလုံးစုပေါင်းပြီးတော့ဒီစာပြန်ပွဲကြီး ချောချောမောမောပြည့်ပြည့်စုံစုံအောင်မြင်သွားပါစေဆိုပြီးတော့အာလုံးဝိုင်းပြီးတော့ဆောင်ရွက်ကြပါတယ်အဲ့ဒီလိုဆောင်ရွက်တဲ့အခါမှာတာဝန်တွေကတော့များပါတယ်ကုန်ကြတဲ့ကြီးငွေတွေကလည်းမနေ့ကဥစတိလာကြီးပြောသွားတယ်ဆွန်စားတဲ့အခါမှာတန်ဖို့သိမ့်တရားတဲ့မနေဘူးရက်ကတော့9ရက်ပဲ တရက်တရက်ရက်နဲ့တွက်လိုက်လို့ရှင်တော့ဒီနေ့သိန်း30လောက်ကုန်တာပေါ့လေ9ရက်ဆိုတော့သိန်း100အမတန်မှလည်းငွေကုန်ကြေးကြများတယ်လုံလာတွေကလည်းအမတန်မှစိုက်ပြီးတော့ပင်မနှကြီးနဲ့ကြိုးစားကြရအဲဒီလိုကြိုးစားပြီးတော့ကျင်းပတဲ့ဒီဝီနိစာပြန်ပွဲကြီးဟာဘာအကျိုးရှိသလဲလို့မေးလို့ရှိရင်တော့အခုတန်ဃာတော်ရှင်မြတ်တွေရော နောက်ကဒကာဒကမတွေရောဘယ်လိုပြောကြမှမသိဘူးဝီနီးစာပြန်ဝင်လောက်တာဘာအကျိုးရှိတော့အကျိုးရှိတာတော့နံပါတ်1ဒီမှာစာပြန်ပွဲစုနေတဲ့ပင် ပစ္စည်းအဖြစ်သင်္ကန်းတစ်စုံနဲ့ချင်းတောင်တစ်လုံးနဲ့မျက်နှာတုပ်ဘဝတစ်ထဲတဲ့ပဏိတာရမလွယ်အိတ်တစ်လုံးနဲ့ပဏိတာရမပြက်ပြက်ကလေးကတစ်ခုတဲ့ပေါင်းတော့ပစ္စည်းက၅မျိုးရတယ်တန်ဃာတိုင်းတန်ဃာတိုင်း စုစုပေါင်းတင့်လူရတော့2000ကျက်တဲ့အဲဒီလိုရရှိကြတာပေါ့လေဒါကြီးလည်းအကျိုးတစ်ခုပါပဲဒီပြင်ဒီပြင်အကျိုးတွေကလည်းအများကြီးပါပဲကျေးဇူးတော်ရှင်ပန္နိဒါရမရွှေတောင်ကုန်းသာသနာ့ဤသာဆရာတော်ဖျားကြီးကသာသနာတော်ရဲ့အသက်ရှင်နေုံမကတမ္မာထွားကြိုင်ဖို့ဆိုပြီးတော့ရည်ရွယ်ချက် ပရိယတ်တိမကင်းတဲ့ပฏิပတ်တိသာသနာပฏิပတ်မကင်းတဲ့ပရိယတ်တိသာသနာဖြစ်စေရှင်တဲ့ရည်ရွယ်ချက်နဲ့ဒီစာပြန်ပွဲကြီးမှာစာရာတောက်တာနေတာထိုင်တာသွားတာလာတာဝတ်တာစသည်ဝိနည်းနဲ့အညီနေထိုင်ခဲ့ကြသလိုဒီမှာလည်းဆက်လက်ပြီးနေထိုင်အောင်အဲဒီမှာတတိပဌာန်တရားတွေအထုတ်ကြရတယ်အဲ့ဒါထူတာပေါ့လေအဲ့ဒီလိုအကျိုးတွေကတော့အများကြီးပါပဲ။ ဝီနိပိတကထဲမှာပါတယ်ပရိဝါဆိုတာတန်ဃာတော်ရှင်မြတ်တွေသိပြီးသားပါပဲအဲ့ဒီပရိဝါပါဠိတော်မှာသုလသင်္ကာမဆိုတာပါတယ်အဲ့ဒီသုလသင်္ကာမထဲမှာဝီနိဟာဘာအကျိုးရှိသလဲဆိုတာမေးပြီးတော့အစင်းစင်အစင်းစင်အကျိုးရသွားပုံနေမြတ်စွာဘုရားဟောတော်မူခဲ့ပါတယ်အဲ့ဒီဝီနိအဋ္ဌကထာက အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေကဒီဝီနည်းဆိုတာဘာအကျိုးရှိမှလဲလို့ဒီလိုအပြစ်တင်စရာရှိပါတယ်တဲ့အဲ့ဒီလိုအပြစ်တင်လာခဲ့ရင်အဖြေပေးဖို့ရာအတွက်မြတ်စွာဘုရားကအဲ့ဒီမှာဟောထားခဲ့ဝိနည်းယောတံဝရထာယဝိနည်းယောဆိုတာဝိနည်းပိဋကပါပဲအဲ့ဒီဝိနည်းပိဋကကတံဝရထာယကိုနဲ့နှုတ်ကိုစောင့်စည်းခြင်းအကျိုးငါဖြစ်ပါတယ်တဲ့ ဝိနည်းဖျားပညတ်တယ်အခုတန်ဃာတော်အရှင်မြတ်တွေအာကုံလည်းပြန်ရတယ်ရေးပြီလည်းဖြေရတယ်ဝိနည်းတွေကိုရင်ဆိုလဲကိုရင်အလျောက်ဒီမှာအတန်းငါးတန်းခွဲပြီးတော့ဖြေကြရတယ်ဖျားပညတ်ထားတဲ့ဝိနည်းတွေဘာမလုပ်ရဘူးဘာမပြောရဘူးအဲ့ဒီဝိနည်းပိဋကတ်တွေသင်ယူကြရတယ်နှုတ်တဲ့ဆောင်ရတယ်ပြန်ရတယ်ဖြေရတယ် အဲ့ဒီဝိနိပိဋကကဘာအကျိုးရှိသလဲဆိုကိုယ်နဲ့နှုတ်ကိုစောင့်စည်းရခြင်းအကျိုးရှိတယ်တဲ့တံဝရောအဝိပတိသာရထာယကိုယ်နဲ့နှုတ်ကိုစောင့်စည်းတာကရောဘာအကျိုးရှိသလဲဆိုတော့အဝိပတိသာရတဲ့နှလုံးမသာမယာမဖြစ်ရငါဟာမကောင်းတာတွေလုံးမိလေးစွငါဟာကောင်းတာတွေမလုံးမိလေးစွလို့အဲ့ဒီလိုနှလုံးမသာမယာဖြစ်မှုအဝိပတိသာရ ဝိပတိတာရပေါ့လေနှလုံးမသားမယာဖြစ်မှုကတော့ဝိပတိတာရနှလုံးမသားမယာမဖြစ်မှုကအဝိပတိတာရတဲ့နှလုံးမသားမယာမဖြစ်ရခြင်းအကျိုးရှိတယ်တဲ့ကိုယ်နဲ့နှုတ်ကိုစောင့်စည်းလို့ရှိအဲ့ဒီနှလုံးမသားမယာမဖြစ်မဖြစ်ရမှုကဘာအကျိုးရှိပြန်တယ်လဲဆိုတော့အဝိပတိတာရောပါမောဇ္ဇထာယအဝိပတိတာရောနှလုံးမသားမယာမဖြစ်ရမှုက ပါမောဇ္ဇထာယနှုသောပီတိအာသေးသောပီတိအကျိုးငါဖြစ်ပါတယ်အသေးစားပီတိတွေဖြစ်ရတယ်တဲ့အဲ့ဒီအသေးစားပီတိကဟောဘာအကျိုးရှိတုံးဆိုတော့ပါမောဇ္ဇံပီတတ်ထာယပါမောဇ္ဇံအသေးစားပီတိက ပီတတ်ထာယအကြီးစားအားကောင်းတဲ့ပီတိအကျိုးငါဖြစ်ပါတယ်ပီတိပတ္တတထာယ ပီတိအကြီးသားပီတိကဘာအကျိုးရှိတယ်လဲဆိုတော့ပတ္တတ္ထာယတဲ့ကိုပူလောင်မှုစိတ်ပူလောင်မှုတွေငြိမ့်သွားတယ်တဲ့ကိုငြိမ့်အေးသွားတယ်စိတ်ငြိမ့်အေးသွားတယ်အဲ့ဒီအကျိုးရရှိပါတယ်တဲ့အဲ့ဒီကိုငြိမ့်အေးမှုစိတ်ငြိမ့်အေးမှုကဘယ်လိုအကျိုးကိုဆက်ပြီးပေးနိုင်တယ်လဲဆိုတော့ပတ္တတိဒုက္ခထာယတဲ့ကိုငြိမ့်ချမ်းမှုစိတ်ငြိမ့်ချမ်းမှုရှိလာပြီဆိုလို့ရှိရင်ကိုချမ်းသာမှုစိတ်ချမ်းသာမှု အကျိုးရရှိလာတာပါပဲတဲ့ကိုရကိုချမ်းသာမှုစိတ်ချမ်းသာမှု အကျိုးရရှိတယ်တဲ့ဒုက္ခံတမာတ္ထာယဒုက္ခံကိုချမ်းသာမှုစိတ်ချမ်းသာမှုကတမာတ္ထာယစိတ်တည်ငြိမ်တည်ကြည်မှုအကျိုးတမာတိတည်ကြည်ခြင်းအကျိုးဆိုတဲ့အဲ့ဒီအကျိုးငါဖြစ်ပါတယ်တဲ့ကိုချမ်းသာစိတ်ချမ်းသာလို့ရှိရင်စိတ်ကတည်ငြိမ်လာတယ်တဲ့တမာတိယထာဘူတညာနတ္တနထာယ စိတ်တည်ငြိမ်မှုတမာရီကဘာအကျိုးရှိသလဲဆိုတော့အမှန်အတိုင်းသိမြင်မှုတဲ့ယထာဘူတညာဏတတနာဆိုတာအမှန်တိုင်းသိမြင်တဲ့ဉာဏ်အဲ့ဒါကိုအထကရာက ဖွင့်ဆိုထားတာကတော့တရုဏဝိပဿနာတဲ့တရုဏဝိပဿနာဆိုတာမရင့်ကျက်သေးတဲ့နုနယ်တဲ့ဝိပဿနာအဲ့ဒီဉာဏ်ကဘာဉာဏ်လဲဆိုတော့ဥဒိယပယဉာဏ်ဥဒိယပယဉာဏ်ဆိုတာ အဖြစ်အပျက်ကိုသိမြင်တဲ့ဉာဏ်အဲ့ဒီဉာဏ်အကျိုးငါဖြစ်ပါတယ်တဲ့တမာရီရှိလာလို့ရှိယထာဘုဒ္ဓဉာဏတတနံနိဗ္ဗိဒ္ဌာယယထာဘုဒ္ဓဉာဏတတနာဆိုတာအမှန်တိုင်းမြင်တဲ့အဖြစ်အပျက်ကိုမြင်တဲ့ဝိပဿနာဉာဏ်ကဘာအကျိုးရှိသလဲဆိုတော့ဘလဝဝိပဿနာခေါ်တဲ့ပင်ကဉာဏ်ကစာထပ်ပိုင်းဉာဏ်ဒီပေါ်ဝိပဿနာဉာဏ်ဒီဖြစ်ပေါ်ခြင်းအကျိုးရှိတယ် နေဗိဒာဝိရာဂထာယနေဗိဒာအဲ့ဒီဘလဝဝိပဿနာခေါ်တဲ့နေဗိဒာကဝိရာဂထာယမဲ့၄ပါးတဲ့သောတာပတ္တိမဲ့တက္ကရာဂမိမဲ့အနာဂမိမဲ့အရဟတမဲ့အဲ့ဒီမဲ့၄ပါးအကျိုးငါဖြစ်ပါတယ်မဲ့၄ပါးကိုရစေနိုင်နေဗိဒာဝိမုတ်တထာယ ဝိရာကောဝိမုတ်တ္ထာယဝိရာကောမလေးပါးကဝိမုတ်တ္ထာယရဟတဖို့အကျိုးငါတဲ့ကိလေသာတွေမှာလွတ်မြောက်ရာဖြစ်တဲ့လွတ်မြောက်ကြောင်းဖြစ်တဲ့ရဟတဖို့အကျိုးငါဖြစ်ပါတယ်ဝိမု ക്തി ဝိမု ക്തി ညာနာတတနထာယဝိမု ക്തി အရဟတဖို့ကဝိမု ക്തി ညာနာတတနထာယဆိုတာပစ္စဝကနာညာအကျိုးငါဖြစ်ပါတယ်ဝိမု ക്തി ညာနာတတနံအနုပါဒပရိနိဗ္ဗာနထာယ အနုပါတိတေတာပြိဋိဘံအကျိုးငါဖြစ်ပါတယ်တဲ့ပိဿဝခဏဉာဏ်ကဒီတော့အစင်းစင်းအစင်းစင်းအကျိုးတွေကိုကြည့်လိုက်လို့ရှိရင်အမတမ်းမှအကျိုးတွေများတာပဲဝီနီပိတကပြန်ရတဲ့တန်ဃာတော်ရှင်မြတ်တေးရဲ့အဲအခုဝီနီစာပြန်ပွဲကြီးလုပ်ငန်းဟာကျေးဇူးများတယ်ဆိုတာအဲ့ဒီဖရာစကားတော်အရာသိရပါတယ်နောက်ဆုံးယဟန္တာဖြစ်သည့်အထိအဲအစင်းစင်အစင်းစင်အကျိုးတွေရတယ်အကျိုးကြီးတဲ့ မြတ်စွာဘုရားရဲ့ဝိနိပိဋကဖြစ်တဲ့မဟာဝါပါဠိတော်မှာဂါထာလေးတစ်ပုဒ်တန်ဃာတော်အရှင်မြတ်ဒီလေကြားဘူးရင်ကြားဘူးကြပါလိမ့်မယ်နှုတ်တက်လည်းပဲရာဘူးပြီးဖြစ်ခြင်းဖြစ်ကြပါလိမ့်မယ်အဲ့ဒီဂါထာလေးကလည်းမှတ်သားစရာကောင်းပါလေယောကဝနာဝိဇာနာတိနာတော်ရကတိဂောကနံဧဝံသီလံအာဇာနံတောကိန္တောရခိယတံဝရံတဲ့ အဲ့ဒီဂါထာရဲ့အဓိပ္ပာယ်ကတော့ဖခင်တယောက်ကနေပြီးတော့သားလေးကိုနွားအကြောင်းခိုင်းနေတဲ့နွားအကြောင်းခိုင်းတဲ့အခါသားလေးကသူကြောင်းရတဲ့နွားကဘယ်နှကောင်းရှိတယ်ဆိုတာကလည်းမရေတွက်မိနောက်ပြီးတော့နွားကဖြူဖြူတဲ့နွားကဘလောက်နီးတဲ့နွားကဘလောက်အကြောင်းကျမ်းနွားကဘလောက်အဲ့ဒီလိုလဲခွဲကြပြီးတော့သူကမမှတ်တမ်းထားဘူးတဲ့အဲ့ဒီလိုကိုနွားဘလောက်ရှိတယ်ဆိုတာလည်းမသိ ကိုနွားပုံတရဏီကဘယ်လိုအနေထားရှိတယ်ဆိုတာလည်းမသိတယ်အဲ့ဒီနွားကြောင်းသားလေးကဘယ်လိုလုပ်ပြီးတော့အဲ့ဒီနွားတွေကို စောင့်ရှောက်နိုင်မှာလဲတဲ့အဲ့ဒီလိုပါပဲတဲ့ဘယ်လိုမပြောရဘူးဘယ်လိုမလုပ်ရဘူးစသဖြင့်စီကံဥပရိဝီနည်းတွေကိုမသိရှိဘူးဆိုရင်တဲ့အဲ့ဒီဝီနည်းတွေကိုဘယ်လိုလုပ်သွားပြီးတော့စောင့်ထိန်နိုင်မှာလဲတဲ့အခုတန်ဃာတော်ရှင်မြတ်တွေကဒီဝီနည်းစာပြန်ပွဲကြီးမှာ ဟေဘလို့မလုပ်ရဘူးဘလို့မပြောရဘူးစသဖြင့်ကာယကံဝစီကံနဲ့ပတ်သက်ပြီးတော့လိမ္မာရင်ကျင်းမှုရှိအောင်ဆိုပြီးတော့ဘုရားကဝီနိစည်းကံနေဥပရေတွေထုတ်ခဲ့ပါတယ်အဲ့ဒီဥပရေတွေကိုတန်ဃာတော်ရှင်မြတ်တွေကရွတ်လဲရွတ်ဖတ်ကြတယ်အဲစာမူလေးမူဝဲတွေလည်းဖြေကြရတယ်အဲ့တော့ဝီနိနဲ့ပတ်သက်ပြီးသူတို့သိနေကြပြီပြီးတော့အဲ့ဒီသိတဲ့ဝီနိတွေကို လိုက်နာစောင့်ထိန်နိုင်ခြင်းဆိုတဲ့အကျိုးရတာပေါ့မသိလို့ရှိရင်တော့ तू ကမစောင့်ထိန်နိုင်ဘူးတန်ဃာတော်ရှင်မြတ်ဒီသိပြီးသားပါပဲ သာသနာ၃ရက်ရှိတယ်တဲ့တန်ဃာတော်တွေလည်းသိတယ်တရားနာပိဋကနောက်ကဒကာဒကာမတွေလည်းသိတယ်သာသနာ၃ရက်နံပါတ်၁သာသနာဘာသာသနာတော့ပရိယတ္တိသာသနာနံပါတ်2က ပฏิပတ္တိသာသနာနံပါတ်3ကပฏิဝေဒသာသနာတဲ့အများစုကတော့ပฏิဝေဒသိတယ်အဲ့ဒီရဲ့စကလုံးပရိယလေးတစ်ခုနဲ့ပြောမယ်ဆိုရင်တော့အဓိကမှသာသနာအတူတူပါပဲစကလုံးပဲကွဲပါတယ်အတိပ္ပယ်ကတူပါတယ်ပရိယတ္တိသာသနာဆိုတာဘာကိုဆိုတာတုံးဆိုတော့ပရိယတ္တိတိတေပိတကံဗုဒ္ဓဝဆနံ တာထကထာပါဠိတဲ့ဟင်္ဂုတ္တရအထကရာမှာဆိုထားတယ်ပရိယတ္တိသာသနာဆိုတာဘာလဲဆိုတော့ပိဋကတ်၃ပုံရှိတယ်တဲ့ဖရာစကားတွေအထကထာနဲ့တကွအထကထာဆိုတာအဲ့ဒီပိဋကတ်၃ပုံဖရာစကားတွေကို အတိဘယ်ဖွင့်ဆိုပြထားတဲ့ကျမ်းစာကိုအထကထာလို့ခေါ်တယ်အဲ့ဒီအထကထာနဲ့တကွဖရာစကားတော်ဖြစ်တဲ့ ပိဋကသုံးပုံနဲ့အဲ့ဒါကို ပရိယတ်တီလို့ခေါ်တယ်သင်ယူလိုက်တဲ့စကရတ္တိပေါ့လေသင်ယူရမယ်စကရတ္တိအဲ့ဒါကိုပရိယတ်တီလို့ခေါ်တယ်အဲ့ဒီပရိယတ်တီသာသနာတဲ့နံပါတ်1သာသနာကပฏิပတ်တိ သာသနာပฏิပတ်တိသာသနာဆိုတာကတော့သီလသာသနာသမာဓိသာသနာပညာသာသနာသီလသမာဓိပညာသုံးမျိုးကိုပฏิပတ်တိသာသနာလို့ခေါ်တယ်ပฏิပတ်တိဆိုတာသီလ ဟာလည်းပဲကျင့်ရမယ်တရားပဲတမာတိကလည်းကျင့်ရမယ်တရားပဲပညာကလည်းကျင့်ရမယ်တရားပဲဒါကြောင့်အဲ့ဒီ၃မျိုးကိုပฏิပတ်တိလို့ခေါ်တယ်အဲ့ဒီ၃မျိုးပฏิပတ်တိသာသနာပฏิဝေဒသာသနာတဲ့ပฏิဝေဒသာသနာဆိုတော့စတ္တာရောမေဃစတ္တာသီဖလာနိမဲ့လေးပါးတဲ့ဖိုးလေးပါးတဲ့အဲ့ဒါပฏิဝေဒသာသနာဒါရမလားဆိုတော့မဟုတ်ဘူးစတ္တတော့ ပฏิတံဝိဒါယောတဲ့ပฏิတံဝိဒါ၄ပါးတဲ့တိတ်သောဝိဇ္ဇာတဲ့ဝိဇ္ဇာ၃ပါးတဲ့စအဘိညာတဲ့အဘိညာဉ်၆ပါးတဲ့အဲ့ဒီတရားသူတရားမြတ်တွေဟာအဓိကမလို့လဲခေါ်တယ်ပฏิဝေဒလို့လဲခေါ်တယ်အဲ့ဒါပฏิဝေဒသာသနာပါပဲတဲ့အခုတန်ဃာတော်ရှင်မြတ်ဒေဒီဝိနိစာပြန်ပွဲမှာပရိယတ်တိသာသနာတော်တာဝန်ကိုထမ်းဆောင်နေကြတယ် ပฏิပတ်တိသာသနာတာဝန်လည်းထမ်းဆောင်ရတာပါပဲဒီမှာဝိနည်းတော်နဲ့အညီကျင့်ကြနေထိုင်ကြတယ်သီလသာသနာ သီလပฏิပတ်ကိုကျင့်နေကြတယ်ဒီမှာတရားတွေလည်းမှတ်ရမေတ္တာတွေလည်းပို့ရအမျှတွေလည်းဝေရဒါတွေဟာတမာရီသာသနာပညာသာသနာတွေပါပဲအဲ့တော့ပฏิပတ်တိသာသနာတာဝန်လည်းထမ်းဆောင်ကြတယ်ပฏิဝေဒဆိုတာကတော့ ပฏิပတ်တိသာသနာပြည့်စုံမှပဲရမှာပေါ့လေပฏิဝေဒအဆင့်တော့မရောက်သေးဘူးပေါ့အဲဒီမှာပရိယတ္တိသာသနာတော်ပရိယတ္တိဖြစ်တဲ့ခုနကပိဋကသုံးပုံတဲ့ပိဋကသုံးပုံသံဃာတော်ရှင်မြတ်တွေသိပြီးသားပါပဲနောက်ကဒကာဒကမတွေလည်းသိကြတာပါပဲပိဋကသုံးပုံကအဘိဓမ္မာပိဋကရဲ့တုတ်တံပိဋကရဲ့ ဝီနီပိဋကရဲ့ပိဋကဘယ်နှပုံရှိတော့နောက်ကတရားနာပရိသတ်တရောတန်ဃာတော်ရှင်မြတ်တရောပိဋကသုံးပုံကိုပြန်ပြီးပြောပြပါအောင်အဘိဓမ္မာပိဋကအဲ့ဒီပိဋကသုံးပုံတွေကပရိယတ္တိသာသနာကွယ်တော့မယ်ဆိုရင်ဘာကစပြီးကွယ်တယ်လို့တန်ဃာတော်ရှင်မြတ်တီကြားဘူးတော့ ဘာစကွယ်မှာတော့ဝိနည်းကလားတုတ်တန်ကလားအဘိဓမ္မာကလားအဘိဓမ္မာကစပြီးကွယ်မယ်တဲ့အဲ့ဒီအဘိဓမ္မာမှာလည်းပဲပဋ္ဌာန်းဒေသနာတော်ကပဋ္ဌာန်းကအဘိဓမ္မာခုနှစ်ကျမ်းထဲမှာပဋ္ဌာန်းကစပြီးကွယ်မယ်နောက်ဆုံးကတော့ဓမ္မသင်္ကနီပေါ့လေကွယ်မယ်တဲ့အဘိဓမ္မာပိဋကကွယ်သွားပြီး နောက်ပဲဘာကွယ်မလဲဝိနိလသုတ်တံလား သုတ်တန်တပိဋကကွယ်မယ်တဲ့သုတ်တန်တပိဋကကွယ်တဲ့အခါနိကေ900ရှိတယ်အဲ့ဒီနိကေ900တဲကအင်ဂုတ္တရနိကေကစကွယ်မယ်တဲ့သုတ်တန်ပိဋကကွယ်ပြီးလို့ရှိရင်ဝိနည်းပိဋကကွယ်မယ်တဲ့ဝိနည်းပိဋကကွယ်သွားပြီဆိုရင်တော့သူကသာသနာကွယ်တော့တာပရိယတ်တိသာသနာတော်ကြီးကွယ်သွားပြီတဲ့ ဝိနိပိဋကမှာပရိဝါယေခန္ဓကလို့ခေါ်တဲ့သုလဝါယေမဟာဝါယေသုလဝကမဟာဝကပေါ့လေဘိက္ခုနီဝိဘင်္ဂယေမဟာဝိဘင်္ဂလို့ခေါ်တဲ့ဘိက္ခုဝိဘင်္ဂပေါ့အဲ့ဒီလိုရှိတယ်ခွဲထားတယ်အဲ့ဒီထဲမှာပထမဆုံးပရိဝါစကွယ်မယ်တဲ့အဲ့ဒီနောက်ခန္ဓကလို့ခေါ်တဲ့သုလဝါနဲ့မဟာဝါကွယ်မယ်တဲ့အဲ့ဒီနောက် ဘေခုနီဝိပင်ကကွဲမဲတဲ့အဲဒီနောက်မှာမဟာဝိပင်ကလို့ခေါ်တဲ့ဘေခုဝိပင်ကကွဲမဲတဲ့သာသနာကွဲပုံနေအဲ့တော့ပရိယတ္တိသာသနာဘယ်လိုအခြေအနေဆက်ရောက်တဲ့အခါမှာပရိယတ္တိသာသနာအလုံးကွယ်သွားပြီလေလို့ပရိယတ္တိသာသနာဆိုတာကအဘိဓမ္မာပိဋကယောသုတ်တံပိဋကယော ဝီနိပိဋကရောပရိယတ္တိသာသနာတော်ဤဘယ်အချိန်မှာကွယ်သွားမလဲဆိုတော့လူတွေရဲ့နှုတ်ဖြားမှာလေးပါဒရှိတဲ့ဂါထာလေးတပုတ်တောင်နှုတ်ဖြားမှာမတက်တော့ဘူးမရတော့ဘူးဆိုလို့ရှိရင်ပရိယတ္တိသာသနာကွယ်ပြီတဲ့အဲ့ဒါကိုပို့ပြီးတော့ပေါ်လွင်ထင်ရှားအောင်ဆိုပြီးတော့ပြောထားတဲ့စကားရရှိပါတယ် သာသနာတော်မှာတရားတရားရှိ သာသနာတော်မှာကြီးညိုတဲ့မင်းတယောက်ရှိတယ်ရှင်ဘုရင်တူရှိအဲ့ဒီမင်းအဲ့ဒီရှင်ဘုရင်ကဆင်ရဲ့ကြောကုန်းပေါ်မှာရွှေကလပ်ကို တင်ပြီးတော့အတပြာထောင်တို့ကိုအဲ့ဒီရွှေကလပ်ပေါ်မှာတင် တင်ပြီးတော့ မြတ်စွာဘုရားတွေဟောကြားတော်မူထားတဲ့လေးပါဒရှိတဲ့ဂါထာကိုရကြတဲ့ပုဂ္ဂိုလ်တွေရှိရင်ဟောဒီအသက်ပြားတစ်ထောင်ကို ယူစေလို့သူကမြို့ထဲမှာ စီနဲ့လှက်လေခိုင်းတယ်တဲ့ကြီးညာခိုင်းတယ်အဲ့ဒီလိုကြီးညာခိုင်းတဲ့အတိုင်းကြီးညာရမယ့်ပုဂ္ဂိုလ်တွေကကြီးညာတယ်တစ်မျိုးလုံးအနှံ့အပြား တစ်မျိုးလုံးသာကုံသွားတယ်မြတ်စွာဘုရားဟောကြားတော်မူတဲ့လေးပါရရှိတဲ့ဂါထာလေးတစ်ပုဒ်တော့ရတဲ့သူကတရားမှမရှိအဲ့ဒီအချိန်ခါမှာတစ်ကြိမ်လှဲ့လေတဲ့ဆိုတာကကြားတဲ့သူလည်းရှိခြင်းရှိမယ်မကြားလိုက်တဲ့သူတွေလည်းရှိခြင်းရှိမယ်ကဲဒုတိယအကြိမ်ထပ်လှဲ့စေဒုတိယအကြိမ်လှဲ့ခိုင်းတယ်ဒုတိယအကြိမ်လှဲ့တော့လေတရားမှမရှိဘူး တတိယအကြိမ်လှဲ့စေလို့ရှင်ဘုရင်အမိန်ပေးတယ်တတိယအကြိမ်လဲလှဲ့တယ်မြို့ထဲမှာအနှံပြားပဲဘသူမှ လေးပါရရှိတဲ့ဂါထာလေးတစ်ပုဒ်တောင်မရကြအဲ့ဒီလိုတုံးချိန်တိုင်တိုင်လှဲ့ပြီမယ်လို့မြတ်စွာဘုရားတွေဟောကြားတော်မူတဲ့လေးပါဒရှိတဲ့လေးပါဒဆိုတာကတန်ဃာတော်ရှင်မြတ်တွေကတော့နားလည်ကြမယ်တရားနာတဲ့နောက်က ဒကာဒကမပြိတ္တတွေကတော့နားလည်ကြမှာမဟုတ်ဘူးနားလည်အောင်ပြောပြရရင်တော့သူတို့လည်းကြားဘူးကြနှုတ်တယ်လည်းရကြတဲ့အာဒေဝနာသဘာလနံပန္တိတာနိသဒေဝနာပူဇာသပူဇနီယနံဧတံမင်္ဂလမုဒ္ဓမံအဲ့ဒါဂါထာတပုတ်လို့ခေါ်တယ်အာဒေဝနာသဘာလနံရှစ်လုံးရှိတယ်အဲ့ဒါတပိုက်လို့ခေါ်တယ် န္တိတာနိသသေဝနာအဲ့ဒါလည်းစကလုံးလေး၈လုံးရှိတယ်အဲ့ဒါတပိုက်လို့ခေါ်တယ်တပါးရလို့ခေါ်တယ်ပူဇာသပူဇနေယာနံအဲ့ဒါလည်း၈လုံးရှိတယ်တပါးရတပိုက်ဧတံမင်္ဂလမုဒ္ဓမံအဲ့ဒါကလည်း၈လုံးရှိတယ်တပိုက်အဲ့ဒီ၄ပိုက်ရှိတဲ့ဂါထာလေးတစ်ပုဒ်တောင်မရကြဘူးတဲ့အဲ့ဒီလိုမရတဲ့အခါရောက်တော့ရှင်ဘီရင်ခိုင်းထားတဲ့မင်းရှင်ဘီရဲ့မင်းချင်းယောက်ျားတွေက အဲ့ဒီအသဗျာထောင်တို့ကို ရှင်ဘုရင်ရဲ့နန်းတော်ကို ပြန်ပို့ကြတယ်တဲ့အဲ့ဒီလိုအခါမျိုးမှာ ဆိုရင်တော့ပရိယတ္တိသာသနာတော်ကွယ်သွားပြီတဲ့ပရိယတ္တိသာသနာတော်နဲ့ပฏิပတ်ပရိယတ္တိနဲ့ပฏิပတ်ဘယ်ဟာက သာသနာတော်ရဲ့အရင်အမြစ်ဖြစ်တယ်လဲလို့ရှေးခေတ်က အငင်းပွားခဲ့ကြအငင်းပွားခဲ့ကြတဲ့အခါရောက်တော့ပန္တုကုဒုရင်ဆောင်တဲ့ယဟန်တွေကသာသနာတော်ရဲ့အရေးအမြစ်ကပฏิပတ်အကျင့်ပဲတဲ့ဒါလို့ပြောကြဓမ္မဂတိကယဟန်တော်တွေကတော့မဟုတ်ဘူးပฏิပတ်ကသာသနာတော်ရဲ့အရေးအမြစ်မဟုတ်ဘူးပရိယတ်ကမှသာသနာတော်ရဲ့အရေးအမြစ်အဲဒီလိုသူတို့ကဆန့်ကျင်ပဲပြောကြတယ်အဲဒီလိုပြောကြတဲ့အခါတော့ဘေးမှာရှိနေတဲ့မထေရမြတ်တွေက အရှင်ဘုရားတို့ဓမ္မဂတိကရောပန်သူကုထုတင်ဆောင်တဲ့ယဟန်နေရောရှင်ဘုရားတို့စကားအရှင်ဘုရားတို့စကားမြပဲရှိသေးတယ်အရှင်ဘုရားတို့အကိုအကားနဲ့ပြောမှရှင်ဘုရားတို့စကားကလက်ခံစရာဖြစ်မယ်လို့ပြောတဲ့အခါအဲ့ဒီမှာပန်သူကုထုတင်ဆောင်တဲ့ယဟန်တွေကသူတို့အကိုအကားပြပฏิပတ်ဟာသာသနာတော်ရဲ့အနှစ်အရင်မူလပဲဆိုတော့သူတို့အကိုအကားအပြခိုင်းတော့ပြကြတယ်သူတို့ကပါဠိတော်ရွတ်မပြတော့ပါဘူးမြန်မာလိုပဲပြောပြမယ် မြတ်စွာဘုရားကသူပတ္တပြပိုက်ကိုမိန်တော်မူခဲ့တယ်မြတ်စွာဘုရားပြိဋိနိဗ္ဗာန်စံဃာနိမှာသူပတ္တာတဲ့ငါဘုရားရဲ့သာသနာတော်မှာကောင်းစွာကျင့်သုံးကြမဲ့ပုဂ္ဂိုလ်တွေရှိနေရင်ဟောဒီလောကကြီးမှာယဟနာ မစိတ်သုံးမှုတဲ့အဲ့ဒီစကားရက်ကိုလေပန္တုကုဒုရင်ဆောင်တဲ့ယဟန်ကြီးကကိုကားတယ်ဒါကြောင့်ပฏิပတ်ဟာသာသနာတော်ရဲ့မူလပဲနောက်ပြီးတော့ အရှင်နာဂတိနာကမိလိန်တာ မင်းကြီးအားမိန့်ကြားခဲ့တဲ့စကားတရားကိုလည်းပဲအဲ့ဒီပန်တုကိုတူးတင်ဆောင်းတဲ့ယဟန်ကြီးကအကိုအကာစကားအဖြစ်နဲ့ဖော်ပြခဲ့ပါတယ်အဲ့ဒီစကားကဘာလဲဆိုတော့အနာဂတိအရှင်နာဂတိနာမိလိန်နာမင်းကြီးတဲ့အရှင်နာဂတိနာခေါ်တယ်မြတ်စွာဘုရားရဲ့သာသနာတော်မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်ကြီးဟာပฏิပတ် အရင်မူလရှိပါတယ်ပฏิပတ်အနှစ်သာရရှိပါတယ်အဲ့ဒီလိုအရှင်နာဂတရှင်နာဂတေနမိန့်ထားတဲ့စကားကိုလည်းပဲပန္တုကုတုတင်ဆောင်တဲ့ယဟန်ကြီးကအကိုအကာပြရသူနည်းသူဟာနဲ့မှန်းနေတာပေါ့လေဓမ္မဂရိကယဟန်ကြီးကတော့သူကပရိယတ္တိသာသနာကသာသနာတော်ရဲ့အရင်မူလပဲဆိုသူတို့ကလည်းအကိုအကာပြရဘာလဲဆိုတော့တုတ်တန်တွေတဲ့ လောကကြီးမှာထင်ရှားရှိနေတယ်မြတ်ထွန်းပတည်ရှိနေသေးသမျှဝီနီပိတကတီးထွန်းပနေသေးသမျှတည်ရှိနေသေးသမျှလောကကြီးဟာအလင်းရောင်နေလွှမ်းနေတာပါပဲတဲ့သာသနာမကွဲပါဘူးတဲ့ဥပမာနန္ဒခင်းနေမင်းတက်လာတဲ့အခါနေမင်းထွက်လာတဲ့အခါမှာအလင်းရောင်ပေါ်လာသလိုပါပဲအဲ့ဒီအတိပ္ပယ်ပါတဲ့ဂါထာလေးတစ်ပုဒ်သူတို့ကကိုးကားတယ် အဲဝီနီလဲကွဲမဲ့တုတ်တန်းနေလဲကွဲသွားမယ်ဆိုလို့ရှိရင်အမှောင်ကျသွားတာပဲသာသနာကွဲတာပဲတဲ့နေဝင်သွားတဲ့အခါအမှောင်လွန့်လာသလိုပါပဲတဲ့အဲပရိယာရှိလို့ရှိရင်ဒါပฏิပတ်ရှိတယ်ပฏิပတ်ရှိလို့ရှိရင်ပฏิဝေဒလည်းရှိတာပဲဆိုတဲ့အဲ့ဒီဂါထာ၃ပုဒ်ကိုကိုးပြီးတော့ကိုးကပြီးတော့အဲ့ဒီဓမ္မဂတိကယဟန်ကြီးကပြောကြပြောကြတဲ့အခါတော့အဲ့ဒီ ပန္တုကူဒုရင်ဆောင်တဲ့ပฏิပတ်ဟာသာသနာတော်ရဲ့အရင်အမြစ်ပဲလို့ပြောတဲ့ပန္တုကူဒုရင်ဆောင်တဲ့ယဟန်ကြီးဟာစိတ်စိတ်နေသွားကြတယ်တဲ့ဓမ္မဂတိကယဟန်ကြီးရဲ့စကားကရှေ့ရောက်သွားတယ်တဲ့သူတို့အနိုင်ရသွားတယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲ့ဒီမှာဥပမာလေးနှစ်ခုပြထားတယ်ဥပမာလေးနှစ်ခုကဘာလဲဆိုတော့နွားချီတရား နွားထီးတထောင်တွေရဲ့အကြားမှာနွားမျိုးရိုးအစဉ်အဆက်ကိုထိမ့်သိမ့်နိုင်တဲ့နို့စားနမမရှိဘူးဆိုရင်တဲ့အဲ့ဒီနွားမျိုးရိုးစင်ဆက်ဟာဆက်လက်ပြီးတော့မတည်ရှိနိုင်ပါဘူးတဲ့ဒီလိုပါပဲတဲ့ဝိပဿနာအားထုတ်နေကြတဲ့ယဟန်တွေတဲ့တရားရှိပါစေတထောင်ရှိပါစေ ပရိယတ်တိသာသနာမရှိမရှိဘူးဆိုရင် ပရိယတ်တိမရှိဘူးဆိုလို့ရှိရင်အရိယာမဲ့ကိုထိုးထွင်းသိတယ်ဆိုတဲ့ပฏิဝေဒသာသနာဟာမရှိနိုင်ပါဘူးတဲ့နောက်ဥပမာတစ်ခုကတော့ရွှေအိုးရှိတဲ့နေရာကိုသိနိုင်ဖို့ရာအတွက်ကြောက်ဖြာပေါ်မှာစလုံးတွေရေးထားတယ်ဘယ်နေရာဘယ်နေရာမှာရွှေအိုးရှိတယ်လို့ညွှန်ပြတဲ့ စာသားတွေရေးထားခဲ့တယ်အဲ့ဒီကြောက်ဖြာဘဝစာသားတွေမပြက်စီးသေးသမျှမပြောက်ကွယ်သေးသမျှရွှေအိုးရှိနေတာပါပဲရွှေအိုးပြောက်ကွယ်သွားတယ်လို့မဆိုနိုင်ပါဘူးရွှေအိုးရှိနေတယ်လို့ပဲဆိုနိုင်ပါတယ်အဲ့ဒီလိုပါပဲတဲ့ပရိယတ္တိရှိနေသမျှသာသနာတော်ဟာထင်ရှားတည်ရှိနေတာပါပဲမကွယ်ပပါဘူးတဲ့အဲ့ဒီလိုလဲ အင်္ဂုတ္တရအဋ္ဌကထာမှာဆိုထားပါတယ်အဲ့တော့ပရိယတ္တိသာသနာဟာပရိယတ္တိဟာသာသနာတော်ရဲ့အရင်အမြစ်ပဲတဲ့အဲ့ဒီအရင်အမြစ်ဖြစ်တဲ့ဝီနိပိတကပရိယသာသနာတော်ကိုဆက်လက်ပြီးတော့တည်ရှိအောင်ဆိုပြီးတော့ကျေးဇူးတော်ရှင် ရွှေကျင်ဆရာတော်ဘုရားကြီးရောကျေးဇူးတော်ရှင်မဟာဗောဓိပရမမဟာဗောဓိဆရာတော်ဘုရားကြီးရော အဆက်ဆက်အဆက်ဆက်ဖြစ်ကြတဲ့ဂန်းကျုပ်ဆရာတော်ဘုရားကြီးတွေရောအခုဒီမှာဆိုရင်တော့ပဏိတာရမရွှေတန်ကုန်သာသနာရိပ်သာကျေးဇူးရှင်ဆရာတော်ဘုရားကြီးရောမဟာဗောဓိဂိုင်းဝင်ဂိုင်းကျုပ်တေဂိုင်းအုပ်တေဂိုင်းတောက်တေဂိုင်းဝင်တန်ကားတော်အရှင်မြတ်တွေဝီနိသာသနာတော်ကြီးဆက်လက်တည်ရှိအောင်ဆိုပြီးတော့ဝီနိတွေသင်ယူကြတယ်ပြန်ရတယ်စာမေးပွဲတွေဖြေကြတယ် အဲအသီးသီးအသီးသီးမိမိတို့ကိုယ်စီကိုယ်စီပေါ့လေလိုက်နာကျင့်သုံးမှုတွေလည်းပြုကြတယ်ဒါဝီနိသာသနာ ဝီနိပရိယတ္တိသာသနာမကွဲအောင်ဆိုပြီးတော့ကြိုးစားဆောင်ရွက်နေကြမြတ်စွာဘုရားဟောတော်မူခဲ့တဲ့အင်္ဂုတ္တရနိကေပင်စကနိပတ်မှာဒုတိယတတ္တမသံမောတဆိုတဲ့တုတ်တန်တစ်ခုရှိပါတယ်အဲ့ဒီတုတ်တန်ဒေသနာတော်ကိုဖတ်လိုက်ရတဲ့အခါမှာ ပရိယတ်တိသာသနာဆောင်ရွက်နေကြတဲ့တန်ဃာတော်အရှင်မြတ်တွေအင်မတန်မှဝမ်းသာစရာကောင်းပါတယ်။အဲ့ဒီဒုတိယတတ္တမသံမောတတုတ်မှာဘယ်လိုမိန့်ထားသလဲဆိုတော့မြတ်စွာဘုရားကယဟန်တို့တဲ့ငါဘုရားရဲ့သာသနာတော်မှာယဟန်တွေဟာယဟန်တွေဆိုတာတာမဏေတွေလည်းပါတာပါပဲတိတ်ခါရှင်တွေလည်းပါတာပါပဲဘုရားသာသမီအကုန်လုံးပါတာပါပဲ။ ဖယားသားတော်သမီးတော်တွေဟာဖယားစကားတော်တွေကို သင်ယူကြတယ်တဲ့အဲ့ဒီလို သင်ယူမှုဟာသာသနာတော်ကြီးမကွယ်ပြောက်ဖို့ရသာသနာတော်ကြီးဆက်လက်တည်ရှိဖို့ရအကြောင်းတရား တစ်ခုဖြစ်ပါတယ်အခုတပည့်တော်တို့မဟာဗောဓိကံရွှေကျင်နိကာယမဟာဗောဓိကံလုံးဆရာတန်ဃာတော်အရှင်မြတ်တွေ ဝီနီတော်တွေသင်ယူကြတယ်ဆရာသမားတွေဒီမှာသင်ယူကြကြက်မှတ်ကြအဲမမိအောင်ပြန်ညစာမေးပွဲတွေဖြေးကြဒါတွေဟာသာသနာဆက်လက်တည်ရှိခြင်းရဲ့အကြောင်းပါပဲဘုရားခုနမိန့်ကြတော်မူတဲ့စကားအရာဝမ်းသာစရာလည်းကောင်းရဲ့ကြည်ညိုစရာလည်းကောင်းရဲ့နောက်ပြီးတော့မြတ်စွာဘုရားကဆက်ပြီးပြောတဲ့စကားရကဘာလဲဆိုတော့ယဟန်တို့တဲ့ ငါဖျား သာသနာတော်မှာငါဖျားရဲ့သားတော်သမီးတော်တွေဟာသူတို့သင်ယူထားတဲ့သူတို့ကြားဘူးထားတဲ့ဖျားစကားတော်တွေကိုတဲ့အကျေအားဖြင့်သူတစ်ပါးတွေအားဟောပြောပေးကြတယ်တဲ့အဲ့ဒီလိုဟောပြောပေးတာအကျဉ်60မြောက်ပဏိတာရမဆေမံကုန်းဒေါစကံရိပ်တံမှာကျင်းပတဲ့ ဝီနိစာပြန်ပွဲတော်ကြီးမှာပထမညကျေးဇူးတော်ရှင်ဩဝါဒစရိယမဏိဒါရမရွှေတန်ကုန်သာသနာ့၏သာဆရာတော်ဘုရားကြီးကတရားချီးမြှင့်တယ်ဒုတိယနေ့ခံငေါမြိုင်သာသနာ့၏သာခံငေါမြိုင်သာသနာ့၏သာဆရာတော်ကတရားချီးမြှင့်တယ်တတိယနေ့မှာကျေးဇူးရှင်ပဏိဒါရမရွှေတန်ကုန်သာသနာ့၏သာဆရာတော်ဘုရားကြီးကချီးမြှင့်တယ်အဲ့ဒီလိုတရားတွေချီးမြှင့်တဲ့တရားတွေဟောတယ်ဒါလည်းမကပါဘူးဆွန်စားရင်လည်းဆွန်စားတဲ့အခါမှာ တရားမှတ်ဖို့မေတ္တာဖို့နေဖို့စသည်အဲ့ဒီလိုနီးလန်းနေပေးကြဟောကြပြောကြတပည့်တော်မဟာဗောဓိဂိုင်းဆရာမှာလည်းပဲတန်ဃာတော် ရှင်မြတ်တွေစာသင်၌အသီးသီးရှိကြအဲ့ဒီမှာကျောင်းနိုင်ဆရာတော်ဖရာတွေရောအဲအဲ့ဒီမှာကျောင်းနိုင်ဆရာတော်ဖရာအောက်ကရှိတဲ့တန်ဃာတော် ရှင်မြတ်တွေရောဂိုင်းကျုပ်တို့ဂိုင်းအုပ်တို့ဂိုင်းတောက်ဆိုတဲ့ဆရာတော်ကြီးတွေရောပေါ့လေအဲ့ဒီဆရာတော်ကြီးတွေလည်းမိမိတို့ သက်ဆိုင်ရာသက်ဆိုင်ရာမှာဘုရားဟောထားတဲ့တရားတော်တွေကိုဟောပြကြတယ်ပြောပြကြတယ်အဲ့လိုဟောပြကြတာပြောပြကြတာတွေဟာသာသနာဆက်လက်တည်ရှိဖို့သာသနာမကွယ်ပဖို့အကြောင်းပါပဲတဲ့တတိယအကြောင်းကတော့ဘာလဲဆိုတော့ဣဒဘိက္ခွေဘိက္ခု ယထာတုတံယထာပရိယတံဓမ္မံဝိထာရေနပရိဝါစင်တိတဲ့ယဟန်တို့တဲ့ငါဖုရားသာသနာတော်မှာငါဖုရားရဲ့သားတော်ယဟန်နေသာမဏေတွေသိခါရှင်တွေသီလရှင်တွေဖုရားစကားတော်တွေကိုမိမိတို့ သင်ယူထားတဲ့ဖုရားစကားမိမိတို့ကြားနာမှတ်သားထားတဲ့တရားစကားတွေကိုသူတစ်ပါးတွေကိုတဆင့် ပို့ချပေးကြတယ်တဲ့သင်ပြပေးကြအဲ့ဒီလိုသင်ပြပေးတာပို့ချပေးတာဟာသာသနာတော်ဆက်လက်တည်ရှိဖို့ရဲ့အကြောင်းသာသနာမကွယ်ပါခြင်းရဲ့အကြောင်းပဲတဲ့တပည့်တော်တို့မဟာဗောဓိဂံလုံးဆံရမှာကျောင်းပေါင်း30ရှိတယ်လို့သိရပါတယ်အဲ့ဒီမှာစာသင်တိုက်ကြီးတွေပါကြပါတယ် စာသင်ညပို့ချဝီနည်းတွေဝီနည်းတွေလည်းသင်ညသုတ်တန်တွေလည်းသင်ညအဘိဓမ္မာတွေလည်းသင်ညဆရာသမားတွေကပို့ချကြအဲ့ဒီလုပ်ငန်းတွေလုပ်နေကြတာဒါသာသနာဆက်လက်တည်ရှိဖို့အကြောင်းတရားတွေပဲတဲ့သာသနာမကွယ်ခြင်းရဲ့အကြောင်းတရားတွေသာသနာမကွယ်အောင်လုပ်နေကြတာပဲတဲ့ဘလောက်ကြီးညိုစရာကောင်းလဲဘလောက်အားရစရာကောင်းလဲဘလောက်ဝမ်းသာစရာကောင်းလဲအခုတပည့်တော်တို့ဒီ မာဘောဒီကိုင်းမှာစာချဆရာတော်တွေရှိတယ်စာချပေးကြရတယ်အငယ်တန်းနဲ့အလတ်တန်းနဲ့အကြီးတန်းနဲ့ဓမ္မစရိယတန်းနဲ့ဒါကတော့မြန်မာနိုင်ငံကကျင့်ပါတယ်စာမေးပွဲတပည့်တော်တို့မဟာဘောဓိဂိုင်းလုံးဆရာဒီဝိနည်းစာပြန်ပွဲမှာလည်းပဲအတန်းငါးတန်းထားပြီးတော့အဲစာမေးပွဲတွေဖြေကြရတယ်အဲ့ဒီလိုဖြေနေအောင်လည်းပဲသင်ပြပေးကြရတယ်ပို့ချပေးကြရတယ် အဲဒီလိုသင်ပြပို့ချပေးနေတဲ့ဟာသာသနာဆက်လက်တည်ဖို့ရအကြောင်းပဲသာသနာမကွယ်ပတ်ခြင်းအကြောင်းပဲသာသနာဆက်လက်တည်ရှိအောင်ဟောဒီတန်ဃာတော်ရှင်မြတ်ဒီကိုဝင်လေးတွေရောဥပဇင်းတွေရောဆရာတော်တွေရောတပည့်တော်တို့မဟာဗောဓိကိုင်းဆိုင်ရာတန်ဃာတော်ရှင်မြတ်တွေဟာဆောင်ရွက်နေကြပါတယ်ဝန္တာစရာပဲနောက်ပြီးတော့မြတ်စွာဘုရားက ဘယ်နှချက်ရှိသွားပြီတော့တန်ဃာတော်ဦးဇင်းတို့ကိုရင်တို့ခုနပြောလိုက်တာတင်ယူတယ်စာပေတင်ယူတယ်သူတော်ဘာတွေအားအကျေဟောပြတယ်သူတော်ဘာတွေအားဘာလို့တော့အကျေပုတ်ချပေးကြတယ်ဘယ်နှခုရှိသွားပြီတော့သုံးခုရှိသွားပြီပြန်ပြောပြပါအောင်အဲ့ဒီသုံးခုနံပါတ်1ကဘာလဲသင်ယူကြတယ်ရှင်ဘုရားတို့မသင်ယူရဘူးလား အဲ့ဒီလိုသင်ယူနေတာသာသနာရှိဖို့ရလားသာသနာကွယ်ဖို့ရလားသာသနာရှိအောင်လုပ်နေကြတဲ့ရှင်ဘုရားတို့ရဲ့လုပ်ငန်းဝမ်းသာစရာမကောင်းဘူးလားဝမ်းသာစရာကောင်းတယ်ဘုရားလည်းဝမ်းသာမှာပဲနောက်ဒုတိယကဘာတော့ဒုတိယအချက်ကဘာတော့မိမိတို့ကြားနာသင်ယူထားတဲ့တရားဘုရားစကားတော်တွေကို သူတစ်ပါးတွေအား အကျေဟောပြကြတယ်အကျေဟောပြကြတယ်အဲ့ဒါဟာ သာသနာရှိခြင်းရဲ့အကြောင်းတတိယကသူတစ်ပါးတွေအားပို့ချပေးကြတယ်ဘယ်နှချက်ရှိသွားပြီတော့နှစ်ချက်ကြံသေးတယ်နှစ်ချက်ကဘာလဲဆိုတော့ယဟန်တို့ငါဖရာရဲ့သာသနာတော်မှာ ယဟန်တွေကိုရင်တွေ သိခါရှင်သီလရှင်တွေအမျိုးသားအမျိုးသမီးတွေလည်းပါတာပါပဲမိမိတို့သင်ယူထားမိမိတို့မှတ်သားထားတဲ့ကြားနာထားတဲ့ဘုရားစကားတော်တွေကိုဝိထာရိဏသစ္စာယံကရွန်တိအကျေအဖြင့်ရွတ်ဖတ်တရစေကြတယ်တဲ့ရွတ်အံ့ကြတယ်တဲ့ တပည့်တော်တို့အခုဝိနည်းစာပြန်ပွဲကြီးလုပ်တယ်ဆိုတာအဲ့ဒီဖရာစကားနဲ့အညီပဲမိမိတို့ဆရာသမားတွေဒီမှာသင်ထားတဲ့ဝိနည်းပိဋကတွေမိမိတို့နာယူထားတဲ့ဝိနည်းပိဋကဝိနည်းစည်းကမ်းတွေဟောဒီမှာလာပြီးတော့ရွတ်ဖန်ရွတ်ဖတ်တရစေကြတယ်ရွတ်အံကြရတယ်မိမိတို့ကြောင်းမှာလည်းပဲတခါတည်းတွတ်တွတ်နဲ့ရွတ်အံနေရတာပဲအဲ့ဒီလိုဘုရားစကားတော်တွေရွတ်အံနေတာဟာဒါသာသနာတော်ကိုအသက်ဆက်ပေးနေတာပဲတဲ့ သာသနာဆက်လက်တည်ရှိဖို့ရအကြောင်းပဲသာသနာမကွယ်ခြင်းရအကြောင်းပဲတဲ့မဟာဗောဓိကံလုံးဆိုင်ရာတန်ဃာတော်အရှင်မြတ်တွေသာသနာအသက်ဆက်ရှိအောင်ကြိုးစားတော်မူနေကြတယ်အဲဒီလိုကြိုးစားနေကြတဲ့တန်ဃာတော်အရှင်မြတ်တွေကိုတရားဒဂမတွေကလည်းပဲမိမိတို့စွမ်းနိုင်သမျှစွမ်းနဲ့လည်းထောက်ပံ့ညသင်္ကန်းနဲ့လည်းထောက်ပံ့ညဆေးကျောင်းနေနဲ့လည်းထောက်ပံ့ညအဲဒီထောက်ပံ့ခွင့်ရကြတဲ့တရားဒဂမတွေလည်းအမတန် ကံထူးကြတာပဲအမတန်ဝမ်းသာစရာကောင်းတာပဲခုတပည့်တော်တို့ဒီမဟာဗောဓိဂိုင်းလုံးဆိုင်ဆရာအကျဉ်6ကျဉ်အကျဉ်60မြောက်ဝိနိစာပြန်ဝဲကြီးမှာသွမ်းနေလဲလှူကြတယ်သင်္ကန်းနေလဲလှူကြတယ်အခြားခြားပစ္စည်းတွေလဲလှူကြတယ်စုံနေတာပါပဲအဲ့ဒီလိုလှူဒန်းကြတဲ့ဒကာဒကမတွေလဲအမတန်မှဝမ်းသာစရာကောင်းတယ်အဲဝိယဝဆတွေလာလောက်လိုက်ကြတယ်ဆိုတာလည်းပဲ ဒီနာအနီးဝန်းကျင်တွေကအများကြီးပဲလာလို့ကြတာပဲဒကာဒကမတွေအားရစရာဝမ်းသာစရာကြည်နူးစရာပဲသာသနာကိုဝိုင်းဝန်းပြီးတော့မိမိတို့တတ်နိုင်ရာဘက်ကနေပြီးတော့တန်တန်ဃာတော်ရှင်မြတ်တွေကဆောင်ရွက်သလိုဒကာဒကမတွေကလည်းအားပေးကြတယ်အဲဒီလိုအားပေးကြတန်ဃာတော်တွေကလည်းဆောင်ရွက်ကြအဲဒီလိုဆောင်ရွက်တာသာသနာဆက်လက်တည်ရှိခြင်းရဲ့အကြောင်းပဲတဲ့ ၅ခုမြောက်ဆိုတော့နောက်ဆုံးအကြောင်းပါပဲနောက်ဆုံးအကြောင်းကဘာလဲဆိုတော့ယဟန်တို့တဲ့ဒီသာသနာတော်မှာငါဖရာရဲ့သားတော်သမီးတော်တွေဟာသူတို့သင်ယူထားကြားနာထားတဲ့တရားကိုတဲ့စေတတအနုဝိတက်ကင်တိအနုဝိစာရင်တိမနတာနုပခင်တိတဲ့စိတ်နဲ့ငါဖရာရဲ့တရားစကားတွေကို အကျဉ်းအကျဉ်းချင်းအဖန်မှန်အထက်ထက်ကြံစည်တယ်သုံးတတ်တယ်ဆင်ញင်စဉ်းစားတယ်အဲအဲ့ဒီလိုဖရာအဆုံးအမတော်တွေကိုဖရာစကားတော်တွေကိုအကျဉ်းချင်းအဖတ်ဖတ်ကြံစည်စဉ်းစားနှလုံးသွင်းဆင်ခြင်နေတာဟာသာသနာဆက်လက်တည်ရှိခြင်းရဲ့အကြောင်းပဲတဲ့တပည့်တော်တို့အခုမဟာဗောဓိဂိုင်းလုံးဆိုင်ရာတန်ဃာတော် ရှင်မြတ်တရားဖရာစကားတွေကိုသင်ယူလိုက်ကြရတယ် ခါရမမေ့မပြောက်အောင်လည်းပဲအချင်းချင်းဖတ်ဖတ်ရွတ်အမ်းရတယ်အချင်းချင်းဖတ်ဖတ်ဆင်ခြင်ရတယ်နှလုံးသွင်းရတယ်အောင်မေ့ရတယ်အဲအဲ့ဒီလိုပြုလုပ်နေကြတာသာသနာဆက်လက်တည်ရှိခြင်းရဲ့အကြောင်းပဲတဲ့သာသနာအသက်ဆက်ပေးနေကြတဲ့ပုံကိုယ်တွေပဲအဲ့ဒီဘုရားစကားတော်အရာတပည့်တော်တို့အခုမဟာဗောဓိကံလုံးဆရာတန်ဃာတော်အရှင်မြတ်ဒီဆောင်ရွက်နေကြတဲ့ပရိယတ်တိသာသနာတော်ဟာအင်မတန် ဝမ်းသာစရာကောင်းပါတယ်အဲ့ဒီလိုဆောင်ရွက်နေကြတဲ့တန်ဃာတော်ရှင်မြတ်တွေအကျေစုတင်စရာလည်းကောင်းတယ်ကြီးညိုစရာလည်းကောင်းတယ်လေးစားစရာလည်းကောင်းတယ်နောက်တုတ်တန်တစ်ခုတပြီးတော့ရှောက်ထားလိုပါသေးတယ်ပြောပြလိုပါသေးတယ်အဲ့ဒီတုတ်တန်တစ်ခုကတော့ဒုတိယဓမ္မဝိဟာရီတဲ့အင်္ဂုတ္တရနိကေပစ္စကနိပတ်မှာပဲပါပါတယ် ယဟန်တပါးကမြတ်စွာဘုရားထံသွားတယ်မြတ်စွာဘုရားကိုယူသေးစွာရှိခိုးပြီးတော့တင့်တင့်လျောက်ပတ်တဲ့တဏှာမှာထိုင်နေတယ်ထိုင်ပြီးတော့သူကမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားဓမ္မဝိဟာရီဓမ္မဝိဟာရီဆိုပြီးတော့ပြောနေတဲ့စကားလေးဟာတည်ပြီးတော့သူလည်းပြောကြကိုလည်းပြောကြနဲ့အပြောမရနေကြပါလေဘုရားဘဲလို့အကြောင်းကြောင့် ဓမ္မဝိဟာရီလို့ခေါ်နိုင်ပါသလဲတဲ့အဲ့ဒီယဟန်ကမေးဓမ္မဝိဟာရီဆိုဓမ္မဆိုတာတရားဝိဟာရီဆိုတာနေလေရှိသူတဲ့တရားနဲ့နေလေရှိသူတဲ့အဲ့ဒီမှာမြတ်စွာဘုရားကဘယ်လိုဟောတော့ဆိုတော့ယဟန်တဲ့ငါဘုရား သာသနာတော်ကယဟန်ဟာငါဘုရား သာသနာတော်ကယဟန်ဆိုပေမဲ့ကိုရင်လည်းပါတယ်အဲတိခါရှင်တွေလည်းပါတယ်အမျိုးသားအမျိုးသမီးတွေဘုရားသားတော်သမီးတော်တွေအကုန်လုံးပါလာပါပဲ ငါဘုရားသာသနာတော်ကငါဘုရားသားတော်သမီးတော်တွေဟာတဲ့ငါဘုရားဟောထားတဲ့တရားစကားတွေကိုသင်ယူတယ်တဲ့ဒါပေမဲ့လို့ဥတ္တရိသတ္တပညာယအထဏပဇာနာတိတဲ့အဲ့ဒီစကားလုံးရဲ့အဓိပ္ပာယ်ကသင်ယူမှုကတဆင့်တက်ပြီးတော့လုပ်ရမယ်လုပ်ငန်းကိစ္စကိုတော့ तू မလုပ်ဘူးတဲ့။ဘာလဲဆိုတော့ဥတ္တရီတဲ့မိမိပရိယတ်တိလုပ်ငန်းသင်ယူမှုလုပ်ငန်းရဲ့ အထက်မှာအတ္တအဲ့ဒီယဟန်ဟာအဲ့ဒီတာမဏိဟာအဲ့ဒီဖရာသားတော်သမီးတော်ဟာပညာယဝိပဿနာပညာမဲ့ပညာနဲ့အတ္တအောအတ္တထိုဖရာတရားဖရာစကားတော်ဤအထာနဲ့အတိဘယ်ကိုနဗ္ဗဇာနာတိမသိဘူးတဲ့ဝိပဿနာပညာမဲ့ပညာနဲ့ဖရာစကားတော်ရဲ့အနဲ့အတိဘယ်ကိုမသိဘူးတဲ့သိအောင်မလုပ်ဘူး အဲ့ဒီစကလုံးရဲ့အတိပ္ပယ်ကိုအထကရာကပေါ်လွင်အောင်ဥစုကထနဲ့ပေါ့လေအဖြောင်းစကလုံးနဲ့တုံးပြီးတော့ပြောထားပါတယ်သစ္စာလေးပါးကိုမမြင်ဘူးတဲ့ဆိုလိုတာတော့ဝိပဿနာ အာမထုတ်ဘူးပေါ့ဝိပဿနာအာမထုတ်ဘူးဆိုလို့ရှိရင်တဲ့အဲ့ဒီယဟန်မျိုးအဲ့ဒီတာမဏေမျိုးအဲ့ဒီဖယားသားတော်တမိတော်မျိုးဟာဘယ်လိုပုဂ္ဂိုလ်အမျိုးအစားလဲဆိုတော့ဖယားကပုဂ္ဂိုလ်အမျိုးအစားတတ်မှတ်ပြတယ် ပရိယတ္တိဘဟုလောတဲ့သင်ယူမှုတော့များပါတယ်တဲ့နောဓမ္မဝိဟာရီတဲ့တရားနဲ့နေတဲ့ပုဂ္ဂိုလ်တော့မဟုတ်သေးဘူးဒီစကားဟာတပည့်တော်ပြောတဲ့စကားလည်းမဟုတ်မဟာသီဆရာတော်ဘုရားကြီးပြောတဲ့စကားလည်းမဟုတ်ရွှေတန်ကုန်းသာသနာ့ရေးသာဆရာတော်ဘုရားကြီးပြောတဲ့စကားလည်းမဟုတ်တပည့်တော်တို့မဟာဘောဓိပထမမဟာဘောဓိဆရာတော်ဘုရားကြီးပြောတဲ့စကားလည်းမဟုတ်အဲခိုင်းချုပ်ဆိုတဲ့ဆရာတော်ဘုရားကြီးတွေပြောတဲ့စကားလည်းမဟုတ်ပါဘူးသူတို့ရဲ့ဆရာဖြစ်တဲ့ ဖယားပြောခဲ့တယ်ဖယားပြောခဲ့တယ်စကားစာသာသင်မယ်တရားအာမထုတ်ဘူးဆိုလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်စာသင်ဖို့များပြီးတော့တရားနဲ့မနေနိုင်သေးတဲ့ပုဂ္ဂိုလ်ပဲတဲ့အဲ့ဒီလိုပြောတာနဲ့မိမိတို့ကိုနှိမ့်တယ်လို့လည်းမယူဆကြနဲ့ဘုရားကနှိမ့်တာမဟုတ်ဘူးရှေ့ဆက်ပြီးတော့လှမ်းဖို့ဘုရားကပြောနေတာဒါလောက်နဲ့မရကြနဲ့စာသင်ယုံများလေးနဲ့စာတတ်ယုံများလေးနဲ့ စာသင်မှုတွေများနေုံမျှလေးနဲ့ရပ်မနေကြနဲ့တဲ့ဓမ္မဝိဟာရီဖြစ်အောင်လုပ်ကြအောင်တဲ့အဲဒါဘုရားပြောခဲ့တဲ့စကားနောက်တူတဲ့ဘုရားကနောက်တူပြောသေးတယ်နောက်တူကဘာလဲဆိုတော့ယဟန်တို့တဲ့ဟောဒီငါဘုရားသာသနာတော်မှာယဟန်သာမဏေဟာအမျိုးသားအမျိုးသမီးဟာတင်ယူသူသူတင်ယူထားတဲ့အတိုင်းသူတင်ယူထားတဲ့တရားသူ နာကြထားတဲ့တရားကိုတဲ့အကျေအားဖြင့်သူတစ်ပါးတွေအားဟောပြကြတယ်ဟောပြတယ်ဒါပေမဲ့လို့ဝိပဿနာပညာမပညာနဲ့အဲ့ဒီသူသင်ယူရတဲ့တရားရဲ့အ내အတိတ်ဘယ်ကိုနားမလဲဘူးသစ္စာလေးပါးကိုမမြင်ဘူးဝိပဿနာအာမထုတ်ဘူးအဲ့ဒီလိုဆိုရင်တဲ့အဲ့ဒီယဟန်အဲ့ဒီသာမဏေအဲ့ဒီအမျိုးသားအဲ့ဒီအမျိုးသမီးဟာပညတ္တိဘဟုလောနောဓမ္မဝိဟာရီတဲ့ ဟောပြောမှုတော့များပါတယ်ကိုသိထားတဲ့တရားဘုရားစကားတွေဟောပြောမှုသာများပြီးတော့တရားနဲ့နေတဲ့ပုဂ္ဂိုလ်မဟုတ်သေးဘူးဟောပြောမှုများတဲ့ပုဂ္ဂိုလ်တရားနဲ့မနေနိုင်သေးတဲ့ပုဂ္ဂိုလ်တဲ့တရားနဲ့နေနိုင်တဲ့ပုဂ္ဂိုလ်ဆိုတော့ဝိပဿနာအထုတ်ပါတဲ့တပည့်တော်တို့အခုမဟာဗောဓိဂိုင်းလုံးဆိုင်ရာကိုအချိန်60မြောက်ဝိနိစာပြန်ပွဲမှာတော့ကျေးဇူးတော်ရှင်ပဏိတာရမရွှေတောင်ကုန်းသာသနာ့ဤတာဆရာတော်ဘုရားကြီးက ဒီကြွရောက်လာကြတဲ့တန်ဃာတော်အရှင်မြတ်တွေတတိပဋ္ဌာန်ဝိပဿနာလုပ်ငန်းကိုအဲအားထုတ်ခွင့်ရအောင်အားထုတ်နိုင်အောင်ဆိုပြီးတော့ဆရာတော်ဖျားကြီးကမြင့်မြတ်သောဆန္ဒတော်မြင့်မြင့်မြတ်တဲ့မေတ္တာကရုဏာတော်တွေနဲ့အဲအားထုတ်ခွင့်ရအောင်အားထုတ်ခွင့်တာအောင်ဆောင်ရွက်တော်မူပါတဲ့ဒါကြောင့်တပည့်တော်တို့ဒီမာဘောဒီဂိုင်းလုံးဆိုင်ရာတာမဏေတွေရောယဟန်တော်တွေရောဆရာတော်တွေရော အားထုတ်ခွင့်တာသွားကြပါလေအားထုတ်ခွင့်တာနေကြပါလေအားထုတ်နိုင်ကြပါလေအားထုတ်နေကြပါလေ ဒါကြောင့်မိမိတို့အတိုင်းအတာနဲ့မိမိတို့ဓမ္မဝိဟာရီပုဂ္ဂိုလ်စင်းလဲဝင်နိုင်ပါတယ်ခဏကပြောခဲ့တဲ့ပုဂ္ဂိုလ်တွေအတိုင်းပါပဲအကျယ်အားဖြင့်တဲ့ဘုရားတရားတွေမိမိကြားနာထားတဲ့အတိုင်းမိမိသင်ယူထားတဲ့အတိုင်းဟောပြောကြတယ်ဟောပြောတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကလည်းဟောပြောတဲ့ဟောပြောမှုများပြီးတော့တရားနဲ့မနေသေးတဲ့ပုဂ္ဂိုလ်ပဲအကျယ်အားဖြင့်ရွတ်အံ့ကြတယ်တဲ့ငါဘုရားသာသနာတော်မှာ အဲ့ဒီပုဂ္ဂိုလ်တွေကလည်းပဲရွတ်အံ့မှုများတဲ့ပုဂ္ဂိုလ်ပဲတဲ့တရားနဲ့တော့မနေသေးဘူးတဲ့တရားမထုတ်သေးလို့ရှိရင်အဲ့ဒါက၃ယောက်မြောက်ပုဂ္ဂိုလ်အမျိုးအစား၄ယောက်မြောက်ကတော့ကြံစီမှုများတယ်ကြံစီမှုများတယ်ဆိုတာဘုရားကိုတင်ယူထားတဲ့ကိုကြားနာထားတဲ့ဘုရားတရားတွေကိုအကျဉ်းချင်းဖန်ဖန်ထပ်ထပ်စိတ်နဲ့ကြံစီတဲ့စဉ်းစားတဲ့နှလုံးသွင်းတဲ့အဲ့ဒါကြံစီမှုများတဲ့ပုဂ္ဂိုလ်ပဲတရားနဲ့နေတဲ့ပုဂ္ဂိုလ်မဟုတ်သေးဘူးတဲ့စာလဲသင်တရားလဲမှတ်အဲ့ဒါဆိုလို့ရှိရင်တော့တရားနဲ့နေတဲ့ပုဂ္ဂိုလ်မြည်သွားပြီဆိုပြီးဘုရား ဟောထားတဲ့စကားတွေတပည့်တော်မြန်မာပြန်ပေးယုံမျှပါပဲဘုရားဟောထားတဲ့စကားတွေယဟန်တို့တဲ့ငါဘုရားကသင်ယူမှုပရိယတ်တိများပရိယတ်တိများတဲ့ပရိယတ်တိဘဟုလပုဂ္ဂိုလ်ငါဘုရားဟောပြီးပြီပညာတိဘဟုလဆိုတာကသူတစ်ပါးကိုအဟောအပြောများတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်လည်းငါဘုရားဟောဟောပြပြီးပြီတဲ့သင်တို့ပြောပြပြီးပြီတဲ့တစ္ဆာယဘဟုလတဲ့ကြံရွတ်အမှုများတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်လည်းသင်တို့ပြောပြပြီးပြီ ဝိတက်ကဘဟုလဖရာစကားဒီအကျမ်းစီဝဲများနေတဲ့တရားတော်မမှတ်ဘူးတဲ့အဲ့ဒီပုဂ္ဂိုလ်လည်းငါဖရာဟောပြီးပြီဓမ္မဝိဟာရီတရားနဲ့နေတဲ့ပုဂ္ဂိုလ်လည်းငါဖရာဟောပြီးပြီငါမျိုးဟောပြီးပြီတဲ့ငါဖရာသင်တို့ရဲ့ငါဖရာတပည့်တွေရဲ့အကျိုးစီးပွားကိုလိုလားတဲ့ကရုဏာကြီးမားတဲ့မေတ္တာကြီးမားတဲ့ကရုဏာကြီးမားတဲ့ငါဖရာဟာသင်တို့ပြောဟောပြောရမယ်ငါဖရာရဲ့တာဝန်ကတော့ကျေပြွန်ပြီတဲ့ဆက်လက်ပြီးကျင့်ဖို့ကသင်တို့ရဲ့တာဝန်ပဲတဲ့ အဲဒီလိုဘုရားဆက်ပြောပြီးတော့ဘုရားကသူ့ရဲ့သားတော်ယဟန်တော်တွေတာမဏေတွေအမျိုးသားအမျိုးသမီးတွေကိုအမွေပေးခဲ့တယ်အေတာနိဒုက္ခမူလာနိအေတာနိတုံညာကာရနိခြေသားတို့ခြေသမီးတို့သင်တို့အမွေပေးမယ်အဲအဲ့ဒီအမွေရပါလဲဆိုတော့သူကတရားအထုတ်ဖို့တင့်လျော်တဲ့နေရာကိုဘုရားကညွန်ပြဘာလဲဆိုတော့တစ်ပင်အောင်တဲ့အဲ့ဒါတစ်ပင်အောင်ဘုရားပေးတဲ့အမွေပဲအဲ့ဒီအမွေကို ငါဖျားပေးတယ်စိတ်ငြိမ်တဲ့အရာလူတွေနဲ့ကင်းကင်းစိတ်ပြီးတော့တိတ်ဆိတ်တဲ့အရာပေါ့ဒီရွှေတောင်ကုန်းသာသနာ့ရေးတာယာလူနေရာမျိုးတွေပေါ့လေအဲ့လိုနေရာမျိုးတွေဟာလူသူနဲ့ကင်းစိတ်ပြီးတော့တရားမှတ်လို့ကောင်းတဲ့နေရာတွေအဲ့ဒီလိုနေရာမျိုးတွေတဲ့ကင်းစိတ်တဲ့တုံညာကာရစိတ်စိတ်ငြိမ်တဲ့တိတ်ဆိတ်တဲ့နေရာတဲ့အဲ့ဒီနေရာဒီနေရာတွေကတော့တိတ်ဆိတ်တယ်ဒီနေရာဒီနေရာတွေကတော့အဲတစ်ပင်ရဲ့အနီးအောက်အရက်တွေပဲလို့ဘုရားက တရားအားထုတ်လို့ရတဲ့ပုံကိုယ်တွေနဲ့သင်လျော်တဲ့နေရဌာနကိုဘုရားကညွှန်ပြပါတယ်တဲ့အဲ့ဒါအမွေပေးတာပါပဲတဲ့အမွေအနှင်းတာပါပဲတဲ့ခုပဏိတာရမရွှေတောင်ကုန်းသာသနာ့ရေးတာဆရာတော်ဘုရားအဲဆရာတော်ဘုရားကြီးဦးစီဆောင်ရွက်နေတဲ့ဒီရွှေတောင်ကုန်းသာသနာ့ရေးတာဆရာရိတ်တာကြီးဒီမှာတည်ရှိနေပါတယ်တပည့်တို့မဟာဗောဓိကိုင်းဆိုင်ရာတန်ဃာတော်ရှင်မြတ်ဒေသမဏိရောသိခါရှင်ရောအတမဏိရောယဟန်တော်ရောပေါ့လေတရားအလားအထုတ်ဖို့ရတဲ့အမတန်မှသင်လျော်တဲ့နေရာပါပဲ ဒါကြောင့်ဆရာတော်ဘုရားကြီးကလည်းဆက်လက်ပြီးတော့လာအားထုတ်ဖို့ဖိတ်ခေါ်ပါတယ်အဲနောက်ပြီးတော့မြတ်စွာဘုရားဇာယတဘိက္ခွေမာပမာတ္ထဇာယတရှုမှတ်ကြတဲ့မာပမာတ္ထမမေ့ကြနဲ့ဇာယတရှုမှတ်ကြဆိုတာဇာနှမျိုးရှိတယ်လက္ခဏုပနိစ္စံအာရမဏုပနိစ္စံလက္ခဏုပနိစ္စံနဲ့အာရမဏုပနိစ္စံဆိုတာတော့တမထပွားကြလို့ဆိုလိုတာပါပဲအာရမဏုပနိစ္စံနဲ့ရှုမှတ်ကြတဲ့ လက္ခဏုပနိစ္စနဲ့ဝိပဿနာပွားများကြတဲ့ဆိုလိုတဲ့သမထအာထုတ်ကြဝိပဿနာအာထုတ်ကြတဲ့ဇာယထတဲ့သမထလည်းအာထုတ်ကြဝိပဿနာလည်းအာထုတ်ကြဒီပြောလို့ဒီမှာဆိုလို့ရှိရင်ဖျားဝတ်တရတဲ့ဒါအမေတ္တာပို့ရတဲ့ဒါတွေကသမထအလုံးလုံလုပ်ငန်းတွေပဲအဲ့ဒါပွားများနေတာပဲမိမိတို့နေထိုင်ရာကျောင်းတိုက်ဒီမှာလည်းပဲဆရာသမားတွေရဲ့စီကံဥပဒေတွေအရာဖျားတွေဝတ်တရားတွေမေတ္တာတွေပို့ရတယ်တရားတွေမှတ်ရတဲ့ဒါတွေက မထလုပ်ငန်းတွေဝိပဿနာလုပ်ငန်းတွေလုပ်နေကြတာပဲဒီမှာဆိုလို့ချင်းတတိပဋ္ဌာန်မှတ်ရတယ်မှတ်ရတယ်ဝိပဿနာလုပ်ငန်းတွေလုပ်နေကြတာဘုရားအဆုံးမနဲ့ကြီးဘုရားကသမထလည်းအထုတ်ကြဝိပဿနာလည်းအထုတ်ကြတဲ့ဇာယတမာပမတ္တတတတိတွေမမေ့ကြနဲ့မပေါ့ကြနဲ့မရော့ကြနဲ့ပေါ့ပေါ့ရော့ရော့မနေကြနဲ့တဲ့မာပစ္စာဝိပတိတာရိနောအဟုဝထတဲ့နောင်အခါရောက်မှတရားအာမထုတ်နိုင်တဲ့အချိန်မျိုးအိုးသွားတဲ့အချိန်ယောဂါတွေများလာတဲ့အချိန်သေဂာနိအချိန် အဲ့လိုအချိန်မျိုးတွေမှာဆိုလို့ရှိရင်တဲ့ငါကျမ်းမာစဉ်ကငါငယ်ရွယ်စဉ်ကငါမသေးခင်ကတရားတွေအာမထုတ်ခဲ့ရတာမှလေးစွာဆိုပြီးတော့နောင်တတွေရတတ်ပါတယ်တဲ့အဲ့ဒီလိုနောင်တတွေမရရအောင်အခုနေကကြိုးစားပြီးအာထုတ်ထားကြတဲ့မာပစ္စာဝိပတိသာရိနောအဟုတ်ဝထအယံဝအမှားကံအနုသာသနီจิตသားจิตသမီးတို့သင်တို့အတွက်ငါဖရာရဲ့အဲ့ဒါအစိုးအမအသွင်းသင်းနေပဲဆိုပြီးတော့ဒုတိယဓမ္မဝိဟာရီတုတ်တန်ကိုဖရာဟောတော်မူခဲ့ပါတယ်။ အဲ့ဒါကိုတပည့်တော်ကမြန်မာပြန်ပြယုံမြတက်တက်ပါပဲအဲ့ဒီဒုတိယဓမ္မဝိဟာရီတုတ်တံကိုတပည့်တော်မှတ်သားလို့လွယ်အောင်လင်္ကာလေးတွေစီထားပါတယ်ရှေ့ကတော့တပည့်တော်တော့အတန်ဒီတန်တာနဲ့တော့မဆိုးရဆိုတတ်သမျှလေးနဲ့ဆိုပြမယ်အာလုံတရားနာ ပြိတ္တတွေလိုက်ဆိုကြည့်ကြပါပိတကစာပေတွေ ဘလောက်ပဲသင်နေနေတရားမရှိမှသေးရင်တရားနဲ့နေသူစရင်မဝင်ပိဋကစာပေတွေဘလောက်ပဲသင်နေနေတရားမရှိမှသေးရင်တရားနဲ့နေသူစရင်မဝင် ဆိုးကြည်သမ်းပါအောင်တရားမရှုမှတ်သေးရင်တရားနဲ့နေသူစည်ရင်မဝင် နောက်တစ်ခုကဟောပြောတယ်တဲ့အဲ့တော့ပိတကစာပေတွေဘလောက်ပဲဟောပြောနေနေတရားမရှိမှသေးရင်တရားနဲ့နေသူစရင်မဝင်ဆိုကြည်စမ်းပါ ဣတကစာပေတွေဘလောက်ပဲရွတ်အံနေနေတရားမရှုမှတ်သေးရင် တရားနဲ့နေသူစည်ရင်မဝင် တကစာပေတွေဘယ်လောက်ပဲကြံတွေးနေနေတရားမရှိမှသေးရင်တရားနဲ့နေသူစရင်မဝင် ပင်အရင်မှာချင်းကပ်စိတ်ငြိမ့်တဲ့အရမာနေရှုစရာတွေကိုရှုပွားတတိတရားမလွတ်စေနှင့်တစ်ပင်ရင်မှာချင်းကပ်စိတ်ငြိမ့်တဲ့အရမာနေ ရှုစရာတွေကိုရှုပွားတတိတရားမလွတ်စေနှင့်သစ်ပင်ရင်မှာချင်းကပ်ဆိတ်ငိမ့်တဲ့အရမနေရှုစရာတွေကိုရှုပွားတတိတရားမလွတ်စေနှင့် အဲ့ဒီလင်္ကာလေးကတော့ဣတာနိဒုက္ခမူလနိဣတာနိတုံညာဂါရနိသာယထမာပမာဒထအဲ့ဒီပါဠိစကားလုံးကိုသိကုံလိုက်ပါတယ်မာပစ္စာဝိပတိတာရိနောအဟုဝထတဲ့အဲ့ဒီပါဠိစကားပိုက်ကိုတော့လင်္ကာလေးတွေသိကုံထားတာကအိုတဲ့ဘဝရောက်ခါမနောင်တမရသည် အိုတဲ့ဘဝရောက်ခါမနောင်တမရသည်ဆိုကြည်သမှာနာတဲ့ဘဝရောက်ခါမ နောင်တမရသည်ဒေဂာနိကာလရောက်ခါမနောင်တမရသည် မအိုခင်ကမြတ်ဓမ္မကြိုးစားကိုစီခြင်းမအိုခင်ကမြတ်ဓမ္မကြိုးစားကိုစီခြင်း မသေးခင်ကမြတ်ဓမ္မကြိုးစားကိုစီခြင်းအခုမဟာဗောဓိ ဝီနီစာပြန်ပွဲမှာကြွရောက်လာကြတဲ့ယဟန်တော်တွေတန်ဃာတော်တွေတရားရကမတွေဝိယဝစ္စကုသိုလ်ရှင်တွေအဲ့ဒီမြတ်စွာဘုရားမိန်ကြတော်မူတဲ့ဒုတိယဓမ္မဝိဟာရီတုတ်တန်းနဲ့အညီတရားနဲ့နေနိုင်ကြတဲ့ပုဂ္ဂိုလ်တွေအသေးသေးဖြစ်အောင်ကြိုးစားနိုင်ကြပြီ ကြိုးစားကြိုးစားကြပြီးတော့အဲမအိုခင်တွေကကြိုးစားပြီးတော့မနာခင်တွေကအနာရောဂါတွေမရခင်တွေကကြိုးစားကြပြီးတော့ဒီကနေ့အချိန်ကာလမရောက်ခင်တွေကကြိုးစားကြပြီးတော့အသီးသီးအသီးသီးမိမိတို့ရရှိလာတဲ့ဘဝလေးမှာတရားနဲ့နေနိုင်တဲ့ဓမ္မဝိဟာရီအဆင့်အထိရောက်နိုင်အောင်ကြိုးစားနိုင်ကြတဲ့ပုဂ္ဂိုလ်တွေဖြစ်နိုင်ကြပါစေလို့ဆု ပေးပါတယ်အဲ့ဒီဆုပေးပြီးတော့ဒီကနေ့ဟောတဲ့တရားခုနကလင်္ကာလေးတွေတစ်ခေါက်စီပြန်ဆိုပြီးတော့တရားဝယ်ပြီးပါပြီပြန်စပြီးတော့ဆိုကြည့်ကြအောင်တစ်ခေါက်စီပဲပိတကစာပေတွေဆိုကြည့်ပါလေ တရားနဲ့နေသူစရင်မဝင်ပိတကစာပေတွေဘလောက်ပဲဟောပြောနေနေဘလောက်ပဲရွတ်အံနေနေ ဘလောက်ပဲကြံတွေးနေနေသစ်ပင်ရင်းမှာချင်းကစိတ်ငြိမ်တဲ့အရမနေ ရှုစရာတွေကိုရှုပွားတတိတရားမလွတ်စေနေအိုတဲ့ဘဝ ဆိုပါအိုခင်ကမြတ်ဓမ္မကြိုးစားကိုစီခြင်း ရီလည်းအတိရှိသွားပါပြီဒီနေ့တရားပွဲပြီးပါပြီအလုံး